ခန်းကြီးနှင့်အငယ်1မှ12ဒါဝိဒ်သည်အနေဆာရောက်ရသောအချိန်ဤသောအခါတားတော်ရှောလမုန်ကို ပြညတ်ထားတော်မူသည်ကားမြေကြီးသားအပေါင်းတို့ဤတွားရလန်းတို့ငါတွားရမည်တို့ဖြစ်၍အာယူလော့ယောက်ျားဤဂုံတတ္တိရှိလော့ထာဝရဘုရားသည်ငါအားဗျာဒိတ်ပေးတော်မူသည်ကားတင်ဤတားမြေတို့သည်စိတ်နှလုံးအကျွင့်မဲ့ငါရှိမှတမာတရား၌ကျင်လေခြင်းက မိမိတို့တွားရလမ်းကိုသတိပြုလျက်ဤဒေလနိုင်ငံရာဇပလင်ပေါ်မှာထိုင်ရသောတင်းဤအမျိုးမင်းယိုမပြတ်ရဟု မိန်တော်မူသောစကားတော်တည်၍တင်းဒီပြုလျာရာတွားလျာ၌အောင်မြင်မည်အကြောင်းတင်းဘုရားသခင်သာရဖျားဤလမ်းတော်သို့လိုက်၍မောရှိဤပညတ်တိကျမ်း၌ပါသောစီရင်ထုံးဖွဲ့ချက်တတ်တည်ခံချက် ပညာတရားတော်တို့ကိုစောင့်ရှောက်စေခြင်းဟာမှားထားတော်မူသောစကားကို နားထောင်လော့ဇေရုယာသားယွာဘသည်ငါ၌ပြုသောအမှုဣဒရေလဘိုလ်ချုပ်နှစ်ပါးနေရဤသားအာဗနာယေတာဤသားအာမတ၌ပြုသောအမှုဒီဟုသောသူတို့ကိုတတ်၍စစ်မတိုက်ဖဲစစ်အသွေးကိုတွန်းလောင်းသဖြင့်မိမိဝတ်သောခန်းစည်းမိမိနင်းသောခြေနှင်းတို့ကိုစစ်အသွေးနှင့်လူသောအမှုကို တင်တိသည်ဖြစ်၍တင်၌ပညာရှိသည့်အတိုင်းစီရင်လျက်သပင်ဖြူသောထိုသူ၏ဥကောင်းကိုမရဏနိုင်ငံသို့ငြိမ်ဝှက်စွာ မစင်းစေနှင့်ဂိလန်ပြည်သားဗာစီလက်၏သားတို့ကိုကကျေးဇူးပြု၍စပွဲတော်၌စားသောလူစုတဲသို့ဝင်စေလောတင့်အကိုအဘရှလုံကြောင့်ငါပြည့်ရသောအခါသူတို့သည်ထိုတို့သောကျေးဇူးကိုပြု၍ငါထံသို့လာကြ၏ ငါသည်မဟာနေမြို့သို့တွားသောနေ့၌ငါကိုကြမ်းတမ်းစွာကျိန်ဆဲသောသူဗေယံမင်းအမျိုးဘာဟုရင်ရွာသားဂေယဤသားရှိမိသည်တင့်လက်၌ရှိ၏သူသည်ငါကိုခီးဥချိုပြုအပ်သောငါယော်ဒန်မြစ်နားသို့လာသောအခါ တင့်ကိုငါမကွမြက်ဟုထာဝရဘုရားကို တိုင်တည်၍ငါချိန်ဆိုတော်လဲထိုသူကိုအပြစ်မရှိသော သူကဲ့သို့မမှတ်ရပေတင်းသည်လိမ္မာသောသူဖြစ်၍သူ၌အဘယ်သို့စီရင်တင့်သည်ကိုတည်သည်နှင့်ညီသပင်ဖြူသောထိုသူ၏ခေါင်းကို အသေးသက်ချင်းအဖျင်မရဏနိုင်ငံသို့ဆင်းစေလော့ဟုမှားထားတော်မူပြီးမှဒါဝိဒ်သည် ဘိုးတော်ဘေးတော်တို့နှင့်အိပ်ပျော်၍ဒါဝိဒ်မြို့၌သင်္ဂြိုဟ်ခြင်းကိုခံတော်မူ၏။ဟေဗြုန်မြို့၌ခုနစ်နှစ်၊ယေရုရှလင်မြို့၌သုံးဆယ်သုံးနှစ်မင်းပြု၍ဣသရေလနိုင်ငံကို အနှစ်လေးဆယ်စိုးစံတော်မူ၏။ရှောလမုန်သည် ခမည်းတော်ဒါဝိဒ်၏ရာဇပလ္လင်ပေါ်မှာထိုင်တော်မူ၍၊အာဏာတော်သည် အမြဲတည်၏။13 ထိုနောက်ဟာဂိဤသားအဒေါနိယသည်ရှောလမုန်၏မေရောဘာဒရှေဘထံသို့တွား၍ဘာဒရှေဘကတင်းဒီမိတ်ဆွေဖွဲ့လျက်လာသလိုဟုမေးလျင် မိတ်ဆွေဖွဲ့လျက်လာပါ၏ပြောเสียသုံးတစ်ခုရှိပါသည်ဟုဆိုတော့မေရောက ပြောပါဟုပြန်ဆို၏အဒေါနိယကလည်းနိုင်ငံတော်သည် ကျွန်ုပ်လက်သို့ရောက်သည်ကို၎င်း ဣဒရေလအမျိုးသားအပေါင်းတို့သည်ကျွန်ုပ်ကို ရှင်ဘုရင်အဖြစ်၌ချီးမြှောက်ချင်သည်အကြောင်းကို၎င်းမယ်တော်သိပါ၏။သို့သော်လည်းနိုင်ငံတော်သည် ကျွန်ုပ်လက်မှလွဲ၍ညီတော်လက်သို့ရောက်ပါပြီ။ထိုသို့ထာဝရဘုရားအလိုတော်ရှိ၏။ယခုမှာတစုံတခုသောဆုကိုမယ်တော်၌တောင်းချင်ပါ၏။မငြင်းပါနှင့်ဟု ဆိုလျှင်မယ်တော်ကပြောပါဟုဆို၏။ သူကလည်းရှောလမုမင်းကြီးသည်ရှုနေမျိုးသူဘိရှက်ကိုကျွန်ုပ်အားပေးစားတော်မူမည်အကြောင်းလျှောက်ပါတော့မင်းကြီးသည်မေတော်ကိုညင်းတော်မမူနိုင်ဟု ဆိုလေတော့ဘာသရှေဘကကောင်းပြီးတင့်ဖို့နားတော်လျှောက်မည်ဟု ဆိုပြီးမှအဒေါနိယဖို့နားတော်လျှောက်အံ့သောငါရှောလမုမိထံသို့တွား၏ရှင်မြင်းသည်မေတော်ကို ခီးဥကြုပြုအံ့သောငါထ၍ဥချပြီးမှ ပလင်တော်ပေါ်မှာထိုင်တော်မူ၏မေတော်ထိုင်เสียဖို့စီရင်၍သူသည်လက်ရတော်ဘက်မှထိုင်လေ၏ထိုအခါမေတော်ကငယ်သောစုတစုံတစ်ခုကိုတောင်းခြင်းသည်ဖြစ်၍မငင်းပါနှင့်ဟုလျှောက်လင် ရှင်မြင်ကမိခင် တောင်းပါကျွန်ုပ်မငင်းပါဟုမိန်တော်မူ၏မေတော်ကလည်းရှုနှင့်မြို့သူအပိရှက်ကို နောင်တော်အဒေါနိယအား ပေးစားတော်မူပါဟု တောင်းလေတော့ရှောလမုန်မင်းကြီးကအဒေါနိယဖို့ရှုနေမြို့သူအဘိရှက်ကိုသာအဘဲကြောင့်တောင်းရသည်။နိုင်ငံတော်ကိုလည်းသူ့အဖို့တောင်းပါလော့။သူသည်ကျွန်ုပ်နောင်တော်ဖြစ်၏။သူနှင့်ယေဘရဟိတ်အပြာသာဇေရုရာဤသားယောဘအဖို့တောင်းပါလော့ဟုမေတော်အားပြန်ပြောပြီးမှ တဖန်အဒေါနိယသည်ထိုသို့တောင်းတော်မိမိအသက်သေးစေခြင်းဟံမတောင်းမိလျင်ဘုရားသခင်သည်ငါအားထိုမြတ်မက ပြုတော်မူစေတည်းငါကိုမြဲမြံစေသဖြင့်ငါခမည်းတော်ဒါဝိဒ်၏ရာဆပလင်တော်ပေါ်မှတင်၍ဂရီတော်နှင့်အညီငါနေရာနန်းတော်ကို ပေးတော်မူသောသာဝရဘုရားအသက်ရှင်တော်မူသည့်အတိုင်းအဒေါနိယသည်ယနေ့အသေးခံရမည်ဟုသာဝရဘုရားကို တိုင်တည်၍ ကျိန်ဆိုပြီးမှယောယဒတာဘေနယာကိုဆေလွတ်၍အဒေါနိယကိုသေအောင်လှုပ်ကြံလေ၏အငယ်26မှ35ယေဘရဟိအပြာတာကိုလည်းရှင်မြင်ခေါ်၍တင်းဒီအနတုတ်မြို့တင်ပိုင်သောမြေသို့တော်လော တင်းဒီအသေးခံတိုက်တော်လဲယခုငါမစီရင်အကြောင်းမူကားသာဝရအရှင်ဘုရားသခင်၏တစ်တာတော်ကိုငါခမည်းတော်ဒါဝိရှေ့မှထမ်းလေပြီငါခမည်းတော်ဆင်းရဲခံလေရာရာ၌တင်းဒီဆင်းရဲခံလေပြီဟု မိန်တော်မူ၏ ထာဝရဘုရားသည်ဧလိအမျိုးကိုအကြောင်းပြု၍ရှိလောမြို့၌မိန့်တော်မူသောစကားပြည့်စုံမည်အကြောင်း၊ရှောလမုန်သည်အဗျာသာကိုထာဝရဘုရားထံတော်၌ယဇ်ပုရောဟိတ်မဖြစ်စေခြင်းငှါနှင်ထုတ်တော်မူ၏။ယွာဘမူကား၊အဗရှလုံနောက်သို့မလိုက်သော်လည်း၊အဒေါနိယနောက်သို့လိုက်သောသူဖြစ်၍၊ ထိုတရင်ကိုကြားသောအခါဒါဝရဖျား၏တဲတော်သို့ပြေး၍ရစ်ပလင်ဦးချိုတို့ကိုကင်လျက်နေ၏ယောဘသည်ဒါဝရဖျား၏တဲတော်သို့ပြေးပါပြီရစ်ပလင်နားမှရှိပါသည်ဟုရှောလမုန်မင်းကြီးအားလျှောက်သောအခါယောဘကိုလှုပ်ကြံလို့ဟု ယောဒတာဘေနယာကိုစေလွတ်တော်မူ၏ဘေနယာသည်သာရဖျား၏တဲတော်သို့တော်၍ရှင်မြင်းခေါ်တော်မူသည်ဟုဆိုလျင်ယောဘကငါမတော်ဤအရမအသေးခံမည်ဟုဆို၏ဘေနယာကလည်းယောဘသည်ဤသို့ပြန်ပြောပါ၏ဟုနားတော်လျှောက်လေသော ရှင်မြင်းကအပြစ်မရှိသောသူ၏အသက်ကိုယောဘတတ်သောအပြစ်နှင့် ငါမဆ၍ငါအဆွေမျိုးကင်းစင်မိအကြောင်းသူစကားအတိုင်းပြုလောသူကိုလှုပ်ကြံ၍တင်းကြိုလောသူသည်မိမိထက်သာ၍ဖြောက်မှကောင်းမြတ်သောသူဣဒရေလဘိုလ်ချုပ်နေရ၏သားအာဗနာနှင့်ယူဒဘိုလ်ချုပ် ယေတာဤတာအာမတကိုငါခမည်းတော်ဒါဝိမတိပဲတိုက်၍ဓာနှင့်တတ်သောအပြစ်ကိုဒါဝရဖျားသည်သူ၏ခေါင်းပေါ်သို့တက်ရောက်စေတော်မူမည်ထိုသူတို့၏အသွေးသည်ယောဘခေါင်းတားမြေတို့၏ခေါင်းပေါ်မှအစဉ်တက်ရောက်ပါစေဒါဝိနှင့် သူ၏ဆွေတော်မျိုးတော်နန်းတော်ရာဇပလင်တော်၌သာဝရဖျားပေးတော်မူသောညီငွတ်ချင်းအမြဲတက်ရောက်ပါစေဟု မိန်တော်မူသည့်တိုင်ယောယဒတာဘေနာယသည်တွားပြီးလင်ယောဘကိုတိုက်တက်၍တောရယောဘနေရာအိမ်၌တင်းကြိုလေ၏ဘိုလ်ချုပ်ယောဘအရာ၌ယောဒတာဘေနာယကို၎င်းအပြာတာအရာ၌ယေဘရဟိဇာတုကို၎င်း ရှင်မြင်ခန့်ထားတော်မူ၏36မှ46တပန်းရှင်မြင်သည် ရှိမိကိုခေါ်ပြီးလင် ။တင်သည်ယေရုရှလင်မြို့ထဲမှအိမ်ကိုဆောက်၍နေရမည်။မြို့ပြင်သို့ထွက်၍အဘယ်ရက်ကိုမျှမတွန်းနှင့်။မြို့ပြင်သို့ထွက်၍ခေဒရုန်ချောင်းကိုကူးလျင်ကူးသောနေ့၌အသေးတက်ခြင်းကိုအမှန်ခံရမည်ဟုတတိနှင့်မှတ်လော့။သင်အသွေးသည်တင့်ကောင်းပေါ်မှတက်ရောက်စေဟုမိန်တော်မူသော ရှိမိက အမိန်တော်ကောင်းပါ၏အရှင်မင်းကြီးမိန်တော်မူသည့်အတိုင်းကိုရော့ကျွန်ပြုပါမည်ဟုပြန်လျှောက်၍ ယေရုရှလင်မြို့၌ကြာမြင့်စွာနေလေ၏တို့ရတွင် သုံးနှစ်လွန်သောအခါရှိမိ၏ကျွန်နှစ်ယောက်တို့သည်ဂါသမင်းကြီးမာခါတာအာခိတ်ထံသို့ပြေး၍ဂါသမြို့၌ရှိကြောင်းကို ရှိမိသည် ကြားလေတော့ထား၍မြဲကိုကုန်းနှီးတင်ပြီးလင်ကျွန်တို့ကိုရှာအံ့သောငါဂါသမြို့အာခိတ်ထံသို့တွား၍ကျွန်တို့ကိုခေါ်လေ၏ထိုတို့ရှိမိသည်ယေရုရှလင်မြို့မှ ဂါသမြို့သို့တွား၍ပြန်လာကြောင်းကိုရှောလမုန်မင်းကြီးကြားလေတော့ရှိမိကိုခေါ်ပြီးလျင်တင်းဒီမြို့ပြင်သို့ထွက်၍အခြားတစ်ပါးသောအရက်သို့တွားလျင်တွားသောနေ၌အသေးသက်ချင်းအမှန်ခံရမည်ကိုတတိနှင့် မှတ်လော့ဟုဒါဝရဖျားကိုတိုင်တီလျက်တင့်ကိုငါချိန်ဆူစေ၍တတိပေးသည်မဟုတ်လော သင်ကလည်းကျွန်တော်ကြားရသောအမိန့်တော်ကောင်းပါသည်ဟုဝန်ခံသည်မဟုတ်လော။သို့ဖြစ်၍ထာဝရဘုရား၏သစ္စာတော်ကို၎င်း၊ငါမှာထားသောပညတ်ကို၎င်းအဘယ်ကြောင့်မစောင့်သနည်းဟုမိန့်တော်မူပြီးမှ၊တဖန်သင်သည်ကိုယ်နှစ်သက်သည်အတိုင်း၊ငါ့ခမည်းတော်ဒါဝိဒ်၌ပြုဘူးသောဒုစရိုက်ရှိသမျှကိုသင်သိ၏။သင်၏ဒုစရိုက်အပြစ်ကိုထာဝရဘုရားသည်သင့်ခေါင်းပေါ်သို့ရောက်စေတော်မူ၏။ရှောလမုန်မင်းကြီးသည် မင်္ဂလာရှိ၍ဒါဝိဒ်၏ယာဇပလင်တော်သည်ထာဝရဘုရားရှေ့တော်၌အစဉ်အမြဲတည်ပါစေတည်းဟုမိန်တော်မူပြီးလျှင်ယောယဒတာဘေနာယတိအမိန်တော်ကိုခံ၍ပြင်သို့ထွက်ပြီးလျှင်ရှိမိကိုသေအောင်လှုပ်ကြံလေ၏ထိုတို့နိုင်ငံတော်သည်ရှောလမုလက်၌တည်၏